နဲ့မေးလျောက်ထားတဲ့ဥနတ္တအဒေဝနာသဘာလနာသူစရိုက်ပညာသူမိုက်များကိုနိဗ္ဗာန်မရှင်ဝေးစွာခြင်း၍ခင်မင်မှုအပေါင်းအသင်းမပြုအပ်ခြင်းဒီ၎င်းပန္တိတာနိသဒေဝနာဒုစရိုက်ရှောင်ခြင်းကြောင်းကျုံမြင်၍ဖြူစင်စိတ်ဓာတ်သူတော်မြတ်ကိုဒုစရိုက်ရှောင်ခြင်းနဲ့သူတော်ကြောင်းကျုံမြင်၍ပညာရှိဟုတ်တယ်မဟုတ်လား ဖြူစင်စိတ်ဓာတ်သူတော်မြတ်ဒုစရရှောင်းခြင်းကြောင်းကျိုးမြင်၍ဖြူစင်စိတ်ဓာတ်သူတော်မြတ်ကိုစိကမိတံဆက်ဆံပေါင်းသင်ရခြင်းသည်၎င်းပူဇာသပူဇနေယနာယရနာသုံးပြာဆရာမိဘကျင့်သီလနှင့်ကုဏကြည်သူရှိမှုကျေစုဖြောင်ပြူစိတ်ဓာတ်ပူဇော်အကိုလေးမြတ်ကိုရောပူဇော်ရခြင်းသည်၎င်းဧတံဣတရားသုံးပါးသည်ဩတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည့် မင်္ဂလံကြည်ပွားချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်းပူဇာစပူဇနေယနံသွားရလိမ့်မယ်ပူဇော်တိုက်သူကိုပူဇော်ခြင်းနဲ့ဘယ်သူတွေလဲပူဇော်တိုက်တာကဖရာတရားတန်ခါယရဏသုံးပါးဆရာမိဘအကျင့်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဂုဏဆိုတာဂုံဂုံကြီးသူဘယ်ဂုံလဲဆိုတော့သီလဂုံတမာရိဂုံပညာဂုံကြီးသူ ပြီးတော့အသက်အရွယ်ကြီးသူမိမိပေါ်မှာကျေးဇူးပြုထားတဲ့ပုဂ္ဂိုလ်ရှိမူကျေးဇူးကျေးဇူးပြုမှုတဲ့ပုဂ္ဂိုလ်ပြီးတော့ဘယ်လိုပုဂ္ဂိုလ်လဲဆိုတော့စိတ်ဓာတ်ဖြူစင် ဖြောင့်မတ်တဲ့သူတော်သူသူတော်သူများအဲ့ဒီပုဂ္ဂိုလ်တွေဟာပူဇော်အပ်တဲ့ပုဂ္ဂိုလ်တွေပဲဟုတ်ကဲ့လားပူဇော်အပ်တဲ့ပုဂ္ဂိုလ်တွေနားလည်ပြီနော်ယရနာသုံးပြာဆရာမိဘ ကျင့်သီလနှင့်ဂုဏကြည်သူတကြည်သူဟုရှိမှုကျေစုဖြောင်မြူးစိတ်ဓာပူဇော်အကုလေးမြတ်ဂောဇောပူဇော်ရခြင်းသည်၎င်းဒီတော့အဲ့ဒီထဲကဘုန်းကြီးတို့အတုယူသင်းတာအရှင်သာရိပုတ္တရာအင်မတန်အတုယူသင်းတယ်အရှင်သာရိပုတ္တရာဘုသူ့ကိုပူဇော်တယ်လဲဆိုတော့ ဖရာလည်းပူဇော်တဲ့တရားလို့ပူဇော်တဲ့သံဃာလည်းပူဇော်တယ်ဒါရင်မကသေးဘူးဆရာသမားကိုပူဇော်တယ်သူ့ဆရာဘယ်သူပါလိုက်မလဲအရှင်အတ္တဇိအရှင်အတ္တဇိဆိုတာဘယ်တော့ကယဟန်ဖြစ်တော့ပါတယ်မြတ်စွာဘုရားမိဂရာဝန်တော်မှာ ပထမဝါသတင်းသုံးပြီးတော့ဓမ္မစကြာတရားဝါဇုလတိနေ့ညဟောကြားတော်မူတဲ့အခါမှာအရှင်အတ္တစီယဟန်ဖြစ်သလားမဖြစ်သေးဘူးဟုတ်တယ်မဟုတ်လားဓမ္မစကြာတရားဟောတဲ့အခါမှာဓမ္မစကြာတရားမဆုံးမီတရားသိသွားတာကတော့အရှင်ကောဏိညာမဟုတ်လားအရှင်ကောဏိညာတရားသိသွားတယ်တရားသိတာတဲ့အခါကျတော့တရားသိတယ်ဆိုတာသောတာပတ္တိမေညာဘုညာရသွားတာ သောတာပတ္တိမဉ္ဇဉ်ဘုံညာရသွားတော့အရှင်ကိုဏ္ဏကမြတ်စွာဘုရားထံယဟန်ဖြစ်တောင်းတော့မြတ်စွာဘုရားကယဟန်ပြုပေးလိုက်တယ်အေဟိဘိက္ခုပေါ့ကျန်တဲ့အရှင်မြတ်၄ပါးအရှင်ဝပ္ပအရှင်ဗတ္တိယအရှင်မဟာနာမအရှင်အတ္တဇိဒီ၄ပါးကတော့သောတာပတ္တိမဉ္ဇဉ်ဘုံညာအထိဓမ္မစကြာဟောစဉ်ကမရသေးတော့ဆက်ပြီးတော့တရားအထုတ်ရတယ် ဝါဇုလပြည်နေဝါဇုလပြည်ကျော်တရက်နှစ်ရက်သုံးရက်လေးရက်သူတို့ဆက်ပြီးတရားအားထုတ်ရဆက်ပြီးတရားအားထုတ်ရတော့အရှင်အတ္တဇိနဲ့အအရှင်ကိုနေညာနဲ့ဒီအရှင်မြတ်၄ပါးဘာခြားနာတယ်လဲလို့ဆိုတော့အရှင်ကိုနေညာကတော့ဝိပင်စီတင်ညူပုဂ္ဂိုလ်မျိုးလို့ခေါ်တယ်။ကျန်တဲ့အရှင်မြတ်၄ပါးကတော့နေရပုဂ္ဂိုလ်မျိုးလို့ခေါ်တယ် မြတ်စွာဘုရားရဲ့မြတ်စွာဘုရားတို့သိထားတဲ့တရားတွေတရားသိတဲ့အခါမှာတရားသိပုံ၄မျိုးရှိတယ်သိပုံ၄မျိုးရှိတဲ့အတွက်သိတဲ့ပုဂ္ဂိုလ်လည်း၄မျိုး꿰ပြရတယ်အဲ့ဒါလို့သိပုံသိတဲ့ပုဂ္ဂိုလ်၄မျိုးဘာကြောင့်꿰ပြလဲကြတယ်လဲဆိုတော့သူတို့အရေးအရင်ဘဝတွေကအာထုတ်ခဲ့တဲ့အာထုတ်မှုအ ਨੇ အများလိုက်ပြီး꿰ပြရတာပဲတဲ့ အရင်အရင်ဘဝတွေက အထုတ်ခဲ့တဲ့ပါရမီနဲတဲ့ပုဂ္ဂိုလ်ကညံတုံးတယ်တဲ့တုံးတယ်မဟုတ်ဘူးညံသိမ့်မထက်ဘူးတဲ့အရင်အရင်ဘဝတွေကအထုတ်ခဲ့လို့များများအထုတ်ခဲ့လို့မလို့တရားအသည့်ဉာဏ်ပါရမီတွေတော်တော်စုမိနေတဲ့ပုဂ္ဂိုလ်ကဉာဏ်ထက်တယ်တဲ့။နောက်ပိုးပြီးတော့အထုတ်ခဲ့တဲ့ပုဂ္ဂိုလ်ကပိုးပြီးဉာဏ်ထက်တယ်တဲ့။အဲဒါလို့အရင်ဉာဏ်ဘဝတွေက ရှုမှတ်ပွားများအထုတ်ခဲ့မှုဆိုတဲ့ပါရမီအ ਨੇ အမြလိုက်ပြီးတော့အသိဉာဏ်ရဲ့အထက်အမြက်ကလည်းခြားနာတော့သိပုံလဲလေးမျိုးကွဲပြားပြီးတော့ပုဂ္ဂိုလ်လည်းလေးမျိုးကွဲပြားသွားသည်တဲ့အရှင်သာရိပုတ္တရာနဲ့အရှင်အတ္တဇီဆိုလို့ရှိရင်အရှင်အတ္တဇီကဆရာအရှင်သာရိပုတ္တရာကတပည့်ဒါတော့အရှင်အတ္တဇီက တရားနာရင်နဲ့လိုက်ရှုမှတ်ပြီးတရားသိတာလားတမင်အာထုမှသိတာလားအဲတမင်အာထုမှသိတာအရှင်သာရိပုတ္တရာကြတော့ဒီလိုမဟုတ်ဘူးသူကြတမျိုးဒါအခုနပြောတဲ့အတိုင်းဝါဇုလာတိကျော်2ရက်3ရက်4ရက်5ရက်4ရက်ပေါ့လေအဲ့ဒီမှာကြံတဲ့ပင်ဆွဲကြီးတဲက4 ၄ဦး၄ပါးဟာဆက်ပြီးတရားအထုတ်ရတယ်မြတ်စွာဘုရားကကြည့်ရှုပြုပြင်ပေးပြီးတရားစစ်ဆေးရဒီတော့၄ရက်နေ့ကျတော့ကျမ်းဂန်ကတော့ရဲ့အစဉ်တိုင်းပြောတာပါအရှင်ဝဘအရှင်ဗတ္တိယအရှင်မဟာနာမအရှင်အတ္တစီရဲ့အစဉ်တိုင်းမိတ်ကျမ်းကျမ်းဂန်ကဖော်ပြတယ်လာပြီကျော်တရက်နေ့မှာအရှင်ဝပသောတာပတ္တိမေညာဘုညာယယဟန်ဖြစ်တောင်ယဟန်ဖြစ် 2ရက်နေ့မှာဗတ္တိယ3ရက်နေ့မှာအရှင်မဟာနာမ4ရက်နေ့ကျမှနောက်ပိတ်ဆုံးအရှင်အတ္တသိသောတာပတိမညာဖူညာရပြီးတော့မြတ်စွာဘုရားထံယဟန်ဖြစ်တောင်းလို့ယဟန်ပြုကြလောကမှာယဟန္တာ6အဲယဟန်က5ပါးယဟန္တာက1ပါး6ပါးယဟန်ကဘယ်နှပါးတော့5ပါးယဟန္တာကဘယ်မလို့ မြတ်စွာဘုရားဟုတ်ကဲ့လားယဟန္တာဆိုတာကိလေသာကုန်ခန်းတဲ့ပုဂ္ဂိုလ်ကိုပြောတာမဟုတ်လားအဲ့တော့မြတ်စွာဘုရားတဏ္ဍာမှာကိလေသာရှိသေးသလားမရှိဘူးကိလေသာကုန်ခန်းနေပြီဒီတော့ရှင်တော်မြတ်ဘုရားယဟန္တာပဲအရဟံကိလေသာအငြိကြီးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားဟုတ်သလားဒီတော့အရှင်အတ္တစီဟာ အာထုံမှရတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါလို့အာထုံမှရတဲ့ပုဂ္ဂိုလ်ကိုနေရပုဂ္ဂိုလ်ခေါ်တယ်လက်တွေ့ကျင့်ကြံပွားများအာထုံမှရတဲ့ပုဂ္ဂိုလ်ကိုနေရပုဂ္ဂိုလ်သဝေထုဏလည်းနေရပက်လက်ရပင်းရရပက်လက်ကိုရပင်းပါသေးတယ်နေရနေရပုဂ္ဂိုလ်မျိုးတဲ့အဲ့တော့နေရင်မရဘူးလားအဲဘာလို့ရင်ရတယ်နေရင်ရတယ်ဘာဖြစ်လို့နေရင်ရတယ် နေရန်အာထုတ်ဖို့အချိန်များများရတယ်မဟုတ်လားအာထုတ်ဖို့အချိန်များများရလို့အာထုတ်လေတရားသာတက်လေမဟုတ်ပေဘူးလားအဲ့တော့မရဘူးလားနေရင်ရတယ်ကဲဒီပြိဿကတော့ဘလို့ပုံကိုမျိုးလဲဟမ်နေရပုံကိုမျိုးလားအဲဒီဟာတွေအကုန်လုံးနေရဆိုရင်တော့အကြောင်းနေစရာမရှိတော့ဘူးနော် ဘုန်းကြီးထင်တာတော့နေရပုဂ္ဂိုလ်ကနည်းနည်းပဲရှိပြီးတော့မနေမရပုဂ္ဂိုလ်ကများများရှိမယ်နဲ့တူတယ်နော်နေရပုဂ္ဂိုလ်ကများမလားမနေမရပုဂ္ဂိုလ်ကများမလားမနေမရပုဂ္ဂိုလ်ကများလိမ့်ပြီမနေရနော်မရတာသိကြတယ်ဒါနဲ့အရှင်အတ္တစီ၄ရက်နေမှာရက် သောတာပတိမဉ္ဇဉ်ဖူဉ္ဇဉ်ရတော့9ရက်နေ့ကျတော့မြတ်စွာဘုရားကပစ္စွကိ9ဥလုံးကိုခေါ်ပြီးတော့အနတ္တလက္ခဏာသုတ်ဒေသနာဟောတယ်ဝါဇိလပိကျော်9ရက်အနတ္တလက္ခဏာသုတ်ဒေသနာတော့ဟောတဲ့အခါကျတော့မှပစ္စွကိ9ဥလုံးနောက်ဆုံးမဲ့ဖို့ဖြစ်တဲ့အရဟတမဲ့ဖို့အထိရပြီးတော့ကိလေသာကသိငြိမ်ပြီးအလုံးယဟနာဖြစ်ကြ။နောက်အဲ့ဒီမှာဝါရမြတ်စွာဘုရားမိဂရာဥမှာပဲဝါဆိုပြီးဝါကျွတ်တဲ့အခါကျတော့ ရာဇကြိုးကြွတယ်လမ်းမှာကျွတ်တင်ကျွတ်ထိုက်တဲ့ပုံကိုယ်တွေကိုချုပ်ခဲ့တယ်နောက်ပါယဟန်နေအရှင်အသာစီတို့ဆိုလဲပါကြတယ်ဆိုကြပါစို့ပြာသူလလောက်မှာရာဇကြိုရောက်သွားတယ်မြတ်စွာဘုရားကဥရဝေလတော့မှာဥရဝေလကတ္တဗအစိုက်ရဲ့ယသိညီနောင်ရှင်ညီနောင်၃ယောက်သူတို့နဲ့သူတို့ရဲ့တပည့်တွေကိုခြေချွတ်တရားဟောနေလို့မလို့အဲ့ဒီမှာ၃လလောက်ကြာသွားတယ်ဒါနဲ့ပြာသူလလောက်ကြာမှာ ရာဇကြိုရောက်တော့ရာဇကြိုမှာဗိမိတာရမင်းနဲ့တကွသူ့တိုင်းသူပြည်သားတွေမြတ်စွာဘုရားတရားနာကြကြလို့မှုတရားသိကြတယ်တချို့သောတာပန်တချို့သဂရာဂံတချို့အနာဂံစိုက်ပြီးဖြစ်ကြတယ်ဗိမိတာရမင်းလည်းပဲသောတာပတ္တိမဉ္ဇဉ်ဘုံဉဏ်ရသွားတယ်ဒီဓမ္မမြတ်စွာဘုရားကိုဝေလူဝန်ဥယျာဉ်ကြီးကိုကြောင်းလုပ်ပြီးတော့လှူပါတယ်ဗျာဆိုပြီးဝေလူဝန်ကြောင်းတော်ကြီးလှူလိုက်တယ်မြတ်စွာဘုရားလည်းစိတ်စိတ်နဲ့လက်ခံလိုက် အဲ့ဒီမှာတရင်သုံးနေတဲ့အချိန်မှာအရှင်အတ္တသိမတိမြတ်ကရာဇကြိုမျိုးတဲကိုဆုံးခံကြွတော်မူတယ်။ဆုံးခံကြွတဲ့အခါကျတော့အရှင်အတ္တသိဘလို့များကြွပါလိမ့်ပြိတ္တာ။ပါတယ်။အဲ့ဒီရှုမှတ်ပြီးကြွတာကိုကြာငံကဘလို့များဖော်ပြသလဲ။ပါတာတိကေနာအဘိကံဒေနာပါတာတိကေနာပဋိကံဒေနာပါတာတိကေနာအာလောကိဒေနာ ပါတာရိကေနဝိလောကိတေန ပါတာရိကေနသမင်စိတေနပါတာရိကေနပတာရိတေနသမနာကတောဟောတိတဲ့ပါတာရိကေနရှုမှတ်မှုမလွတ်သဖြင့်ကြီးညိုပွဲရှိသောအဘိက္ခန္တေနရှိသို့သွားခြင်းနှင့်သမနာကတောဟောတိပြည်စုံ၏ပါတာရိကေနရှုမှတ်မှုမလွတ်ဖဲသွားသဖြင့်ကြီးညိုပွဲရှိသောပဋိက္ခန္တေနနောက်သို့ဆုတ်ခြင်းနှင့်လည်းသမနာကတောဟောတိပြည်စုံ၏ ဘာတာရိကေနာအာလောကိတေနာရှုမှတ်မှုမလွတ်သဖြင့်ကြီးညိုဝဲရှိသောရှေ့တဲ့တယ်ကိုကြည်ခြင်းနဲ့လဲသမဏဂတဟောတိပြီးဆုံး၏ဘာတာရိကေနာဝီလောကိတေနာရှုမှတ်မှုမလွတ်သဖြင့်ကြီးညိုဝဲရှိသော နောက်သို့ဘေးသို့ကြည်ခြင်းနဲ့လဲသမဏဂတဟောတိပြီးဆုံး၏ဘာတာရိကေနာ သမင်စိတေနာရှုမှတ်မှု မလွတ်သဖြင့်ကြည်ညိုဝယ်ရှိသောလက်ခြေကိုကိုယ်ခြင်းနဲ့လည်းတမနာကတော်ဟောတိပြည်စုံ၏တဲ့ဟောဘာလို့ကြည်ညိုဝယ်ရှိတော့အရှင်အတ္တစီလက်ကိုယ်လိုက်တာဆန့်လိုက်တာဘာကြောင့်ကြည်ညိုဝယ်ရှိတော့ရှုမှတ်မှုမရှိမလွတ်လို့ဖြည်းဖြည်းလေးကိုယ်ပြီးရွေ့တဲ့သဘောတွေကိုလိုက်ပြီးရှုတာဟုတ်ကဲ့လား ယဟနာဖြစ်နေပြီရှုနေရသေးသလားဖေမေးစရာလူသေးသလားယဟနာမှဖြစ်ရတော့မရှုပါလို့တော့မလဲဟမ်ယဟနာဟာအမြဲတမ်းရှုနေတာပဲတဲ့ယုတ်တရားနန္တရားတခြားတရားစကားပြောစရာဟောစရာသာသနာကိုဆရာကိုတပည့်ကိုစသည်ပြုစရာ မရှိဘူးဆိုလို့ရှိရင်အမြဲရှုနေတာပဲတဲ့တတိမြဲတဲ့ဒါကြောင့် အရှင်အတ္တစီလည်းပဲရှုမှတ်ပြီးမြို့တွင်ဝင်တဲ့အတွက်အရှင်အတ္တစီရဲ့လက်ဟန်ခြေဟန်အမှုအရာတွေဟာကြီးညိုပွဲကိုဆောင်းနေတယ်။ဘာကြောင့်လဲဆိုတော့ရှုမှတ်မှုမလွတ်လို့တခါအရှင်အတ္တစီရဲ့စိတ်တွင်းတဏ္ဍမှာကိလေသာအပုဒ္ဒတ်တွေငြိမ့်နေတဲ့အတွက်အနောက်အကျုတွေငြိမ့်နေတဲ့အတွက်ကြည်လင်တဲ့စိတ်ဓာတ်အရှင်ဟလို့မျက်နှာတော်ကလည်းပဲကြည်လင်ငြိမ်းချမ်းအေးမြပြီးကြက်တည်းရှိတော်မူလာတယ်။အဲ့ဒါကို မြို့ထဲမှာရှင်အတ္တစီလိုပဲဆွမ်းခံကြွလာတဲ့ဒိဋ္ဌိပရပိုက်ရဲ့တပိဥပတိတ်တဆိုတာကမြင်တယ်မြင်တော့မှဩဥပတိတ်တကလည်းပဲသူကရာဇညုံနဲ့မလမကမှရှိတဲ့ရွာတရွာကရွာမျက်နှဖုံတထေးရဲ့သားကိုတထေးရဲ့သားပွဲကြည့်ရကနေပြီးတံဝေကစိတ်ဖြစ်လို့သူ့အဖော်တယောက်နဲ့အတူ အမြတ်တရားရှာတဲ့အခါမှာအဲ့ဒီအခါမှာသူတို့အစဉ်သင်းတွေ့ရတဲ့သိသိဆရာကြီးဆိုတဲ့ဒိဋ္ဌိပရပိုက်ကြီးစီသွားပြီးတပြိခံရတဲ့သူစီတပြိခံရဲ့အမြတ်တရားရလိမ့်နို့နို့ဘော ကောလိတဆိုတဲ့တငယ်ချင်းနဲ့အခုအဲ့ဒီကသိသိပရပိုက်ကြီးရဲ့အရန်ကျောင်းက နေပြီးဆုံးခံထွက်လာဒီကြတော့မြို့ထဲကြတော့အရှင်အသစီတွေအိုးကြီးညိုပွဲရှိလိုက်တာဒီရှင်မြတ်မှာတော့ အမတန်ထူးမြတ်တဲ့တရားရှိပြီလို့ရှိပြီနဲ့တူတယ်ဒီတော့သူ့ကိုစီကမှဖြစ်မယ်တကယ်တရားအနှစ်ကိုလိုချင်တဲ့ပုဂ္ဂိုလ်ဆိုတော့တရားရှိတယ်လို့ထင်တဲ့ပုဂ္ဂိုလ်ဆို ချက်ချင်းစီကချင်တဲ့စိတ်ပေါ်လာတယ်ဒါနဲ့အရှင်အတ္တစီသုံးခန္ဓာနောက်ကတပြေးပြေးနောက်ရောင်ခံလိုက်သွားပြီးတော့အရှင်အတ္တစီလည်းမြို့ထဲကထွက်လို့သုံးတပါးသာရလို့ သစ်ပင်တစ်ပင်အောက်မှာဆုံးဖုံးပေးလဲပေးရောအရိနာထိုင်းပြီးတော့ဝတ်ကြီးဝတ်ငယ်ပြုတယ်ဘာမှမလျှောက်မထားသေးဘူးအရှင်အသာစီဆုံးဖုံးပေးနေတော့ဥပဒိတာပြပိုက်ကဝတ်ကြီးဝတ်ငယ်ပြုလို့တပြိမဖြစ်သေးဘူးနော်တပြိမဖြစ်သေးခင်ကတပြိဝတ်တရားတွေပြုစုနေတာဘာဖြစ်လို့လဲသူ့ပင်ကိုစိတ်ဓာတ်ကကောင်းလို့မဟုတ်ဘူးလား မုဟုတ်တမပိစေဝေညုပဏိတံပရိရူပသတိခိပံဓမ္မဝိဇာနာတိတပိသူပရတံခိပံဓမ္မဝိဇာနာတိဇိဝသူပရတံယထဝိညုအခြေခံစိတ်ဓာအသိပညာရှိသောပုဂ္ဂိုလ်သည်မုဒ္ဒမပိတခဏလေးမြတ်တော်လဲပဏိတံပညာရှိကိုစေပရိရူပသေးယအကယ်၍စိကညာအံသောထု တခဏကလေးမြပညာရှိသူတော်ကောင်းကိုစီးကပ်တဲ့အခြေခံစိတ်ဓာတ်မြင့်မြတ်တဲ့ပုဂ္ဂိုလ်သည် ခိဗံလင်မြန်စွာဓမ္မံတရားကိုဝိဇာနာတိသိ၏တဲ့။ဘာဖြစ်တဲ့တော့တရားမြန်မြန်သိတယ်တဲ့။စီးကပ်ရတဲ့အချိန်ကဘယ်လောက်ကြာတော့ခဏလေးပဲတဲ့။ဘာကြောင့်လဲ။သူရဲ့အခြေခံစိတ်ဓာတ်ကမြင့်မြတ်လို့မဟုတ်ပဲဘူးလား။ ထိမ္မာလင်မြန်းစွာဓမ္မတရားကိုဝိဇာနာတိတိဤကိမိဝအဘယ်ကဲ့သို့ဒီမူကဇိန်ဝါရှာသည်သူမရဏဟိအယတာကိုဝိဇာနာတိဤဝတိတကဲ့သို့ဒီတဲ့ဟောရှာကဘာသိတဲ့ရှာကဟင်းအရာသာသိတယ်တဲ့ချက်ချင်းရှာဖို့တင်ချက်ချင်းမသိဘူးလားအဲ့ဒါလိုပဲအခြေခံစိတ်ဓာတ်မြင့်မြတ်တဲ့ပုဂ္ဂိုလ်ဟာပညာရှိထံနှိခံလိုက်ပြီဆိုလို့ရှိရင် တစ်စက္ကန့်တစ်မိနစ်မြလေးနီးခံလိုက်တာနဲ့ပဲတရားတွေသိသွားတယ်တဲ့ရှာဟာဟင်းရဲ့အရာတာကိုချက်ချင်းသိတယ်လို့ပဲတဲ့မြတ်စွာဘုရားဥပမာတွေမထီဘူးလားထီတယ်နော်တန်တေစိတ်ဓာလွန်မြင့်မြတ်ကသူမြတ်တို့ထံခါတရားမြနီးခံရလဲသူမြတ်တို့ထံခါတရားမြနီးခံရလဲခဏဖြင့်မဉ္ဇဏ်သက်ဝင်၍ သိမြင်တရားရှာအလားများလားအကျိုးတွေတန်တေစိတ်ဓာတ်လွန်မြင့်မြတ်ကသူမြတ်တို့ထံခါတရားမျှနိခံရလဲခဏဖြင့်ပင်ဉာဏ်သက်ဝင်၍သိမြင်တရားရှာအလားများလားအကျိုးတွေရဘူးလားတွေ့ဘူးလားပဲတွေ့ဘူးမလို့အခြေပြုဗုဒ္ဓဘာသာမှမကြည့်ပဲ မဟုတ်လားအခြေပြုဗုဒ္ဓဘာသာမှာပါသည်ဒီတော့သူ့ပင်ကိုစိတ်ဓာတ်ကိုကမြင့်မြတ်နေတော့သူမြတ်ကိုတွေ့ပြီဆိုလို့ရှိရင်ကြီးညိုတတ်တဲ့စိတ်ရှိတော့ကြီးညိုပြီးတတိခန္ဓာနဲ့တတိကိုတရားပြုစုဆုံးဖုံးပေးပြီးတဲ့အခါကျတော့လျှောက်ထားတဲ့အရှင်အသစီကိုအရှင်မြတ်ဖေဟာအရှင်မြတ်ရဲ့အိန္ဒြေတွေအမတန်တည်ကြီးငိမ့်တဲ့ကြည်လင်လှပါတယ် မျက်နှာတော်ကလည်းပဲငြိမ်သက်အေးမြတ်ပြီးကြက်တရေရှိတော်မူလာပါတဲ့အရှင်ဘုရားမှာတရားတုတရားမြတ်ရှိပြီလို့ထင်ပါတယ်အရှင်ဘုရားရဲ့ဆရာကဘသူပါလဲဆရာရဲ့အယူအဆကဘယ်လိုပါလဲဘုရားလို့ရှောက်ထားတဲ့အခါကျတော့တူတူပြောရစေရှင်ဥပါလိက တို့ဆရာကတော့ဂေါရမမြတ်စွာဘုရားတို့ဆရာဘုရားရဲ့အယူအဆကတော့လောကကြီးဟာအကြောင်းအကျိုးသဘာဝမျှပဲဆိုတဲ့အယူအဆရှိတယ်လို့ မိန်ကြားလိုက်တာနဲ့ဥပဒိတ်တာချက်ချင်းတရားသိပြီးသောတာပတ္တိမဉ္ဇဉ်ဖူဉ္ဇဉ်ရသွားသည်မမြန်ဘူးလားမြန်လိုက်တာနော်အဲ့ဒါလို့ဥပဒိတ်တာတို့လို့ချက်ချင်းတခဏချင်းတရားအနှဲငယ်မြခေါင်းစဉ်မြပြောပြရုံနဲ့သိတဲ့ပုဂ္ဂိုလ်တွေကိုဥက္ကဋ္ဌတည်ညူပုဂ္ဂိုလ်လို့ခေါ်တယ်ဥက္ကဋ္ဌတည်ညူပုဂ္ဂိုလ်တဲ့ မိခဲပြဘုံဖြစ်တဲ့သူညံကိုတရားတော်ကဖယ်လှခွာပြီးတော့အမောင်တက်ကိုခွာပစ်လိုက်တဲ့အခါကျညံကရဲလည်းနဲ့တခါတည်းတောက်လာတော့ချက်ချင်းသိသွားတာတဲ့ဒါဥက္ကဋိတင်ညူပုဂ္ဂိုလ်အကျဉ်းယုံမြဟောဖော်ပြတိကဥက္ကတိအကျယ်ဖွင့်ပြဟောပြောမှတိကဝိပင်စီအကျယ်ဖွင့်ပြပြောမှသာသိနာလဲတဲ့တရားသိတဲ့ပုဂ္ဂိုလ်ကတော့ဝိပင်စီတင်ညူပုဂ္ဂိုလ်တဲ့ဘယ်သူလိုပုဂ္ဂိုလ်မျိုးလဲဆိုတော့ အဲ့ဒီဥပဒိတပရဝတ်ရဲ့ဆရာအရှင်အတ္တစီလို ပုဂ္ဂိုလ်မျိုး အရှင်အတ္တစီကြတော့နည်းနည်းဟောယုံနဲ့သိတာဟုတ်ကဲ့လားအဲအဲ့လိုပုဂ္ဂိုလ်မျိုးဟုတ်မလဲအရှင်ကောနေညလိုပုဂ္ဂိုလ်မျိုးအရှင်ကောနေညကြတော့ဓမ္မစကြာတရားကိုကြဲကြဲပြန့်ပြန့်ဟောလိုက်တဲ့တရားဆုံးခံနေတဲ့အခါကျတော့တရားသိသွားတဲ့အရှင်အတ္တစီတို့ကတော့အဲ့ဒါလိုအကျယ်ဟောပြယုံနဲ့လည်းမသိသေးဘူးဟုတ်ကဲ့လားဘာလို့မှသိတယ်လဲ လက်တို့ရဲ့ကြင်ကြံပွားများအထုံမှသိတော့ဥပတိတ်တပြပတ်ရဲ့ဆရာရှင်အတ္တဇိကတော့ဥပတိတ်တတဲ့သူက ပါရမီအစဉ်အတန်းနှိမ့်နေနေတယ်ဗောဘာကြောင့်လဲဆိုတော့အကျဉ်းချုပ်ဟောပြအောင်နဲ့မသိပဲနဲ့လက်တွေ့ကျင့်ကြမှပဲသိတာမဟုတ်လားလက်တွေ့ကျင့်မှသိမြင်ကနေရခေါ်လေပြီ လက်တွေ့ကျင့်မှသိတဲ့ပုဂ္ဂိုလ်ကနေရပုဂ္ဂိုလ်တဲ့ ဒါပေမဲ့လက်တွေ့ကျင့်တော့လည်းပဲပါရမီညာမပြည့်သေးလို့မလို့ဒီဘဝမှာမသိသေးတဲ့ပုဂ္ဂိုလ်တော့မရှိဘူးလားရှိတယ်ဒီဘဝမသိသေးတော့လည်းပဲသူ အထုတ်တာအလကားဖြစ်ခဲ့လားပါရမီစုပြီးပုံပြီးသားမဖြစ်ပေဘူးလားတဖြည်းဖြည်းတဖြည်းဖြည်းပြည့်ဖို့ရာရင့်ဖို့ရာအတွက်စုရတာပဲမဟုတ်ဘူးလားအဲ့တော့ဒီဘဝမသိရင်နောက်ဘဝမသိနိုင်ဘူးလားသိနိုင်တယ်နောက်ဘဝမသိရင်ဟိုဘက်နောက်ဘဝဟိုဘက်ဘဝသိနိုင်တယ် အဲ့ဒါလို့ဒီဘဝမှာတရားသိပြီအထိမရောက်သေးတဲ့ပုဂ္ဂိုလ်တော့ဗဒပရမပုဂ္ဂိုလ်တဲ့ပါတယ်တော့ဆိုအကျဉ်းယုံမြဟောဖို့ပြသိကဥက္ကတိအကျဉ်းယုံမြဟောဖို့ပြသိကဥက္ကတိဟုတ် ကျယ်ဖွင့်ပြဟောပြောမှသိကဝိပင်စီဥက္ကတိဆိုတာဥက္ကတိတင်ညူပုဂ္ဂိုလ်ဝိပင်စီဆိုတာဝိပင်စီတင်ညူပုဂ္ဂိုလ်เนาะအကျယ်ဖွင့်ပြဟောပြောမှသိကဝိပင်စီ လက်တွေ့ကျင့်မှသိမြင်ကနေရခေါ်လေပြီလက်ယခုဘဝမတိကပဒပရမခေါ်လေပြီယ ပါရမီကွဲပြာဉာဏ်ချာနာတရားရပုံ၄မျိုးရှိပါရမီအရှင်ကောဏညလိုပုဂ္ဂိုလ်မျိုးတော့ဘယ်လိုပုဂ္ဂိုလ်ခေါ်ရမလဲဟောမနဲ့ ဘာခေါ်မလဲဝိပင်စီတင်ညူပုဂ္ဂိုလ်ဘာကြောင့်ဓမ္မစကြာဒေသနာတော်ကြီးတစ်ခုလုံးအကျေတဝင်းဖွင့်ပြပြီးဟောပြောမှပဲတရားသိတာမဟုတ်လားဘာပုဂ္ဂိုလ်မျိုးလဲဝိပင်စီတင်ညူပုဂ္ဂိုလ်အရှင်အတ္တစီလိုပုဂ္ဂိုလ်ကတော့ဥပဒိဋ္ဌပရပိုက်လိုပုဂ္ဂိုလ်ကတော့ ဥက္ကတိတင်ညူပုဂ္ဂိုလ်ဟုတ်ကဲ့လားဥပဒိဋ္ဌပရပိုက်ဘာသိသွားတော့ဟုတ်ပြီဘာသိသွားတော့သောတာပတ္တိမဉ္ဇဏ်ဖူဉဏ်ရသွားသည်ဆင်းရဲခတ်သိငြိမ့်တဲ့နိဗ္ဗာန်ကိုဉာဏ်နဲ့နှင်းမောက်ထင်းထင်းသိမြင်ဆက်ရောက်သွားတယ်မဟုတ်လားဘာပုဂ္ဂိုလ်ဖြစ်သွားသောတာပန်ပုဂ္ဂိုလ်ဖြစ်သွားတယ်ဒီသမောင် တို့မြတ်စွာဘုရားရဲ့အယူအဆကတလောကလုံးမှာအကျိုးအကြောင်းတဘာဝမျှသာရှိတယ်ဟောဒါပဲဤသမ်းပါအဲ့ဒါလေးနဲ့ကိုတခါတည်းသိသွားတာအဲ့ဒါလို့ဆိုတော့သူ့အတိတ်ကအာထုတ်ခဲ့တာတော်တော်နဲလို့ကိုနဲုံရနော်အဲများတယ်နော်အဲ့ဒီမိခဲ့ဘောကပြာကိုမှုတ်ပေးမဲ့လူမရှိတဲ့အခါမှာပြာကလေးကတဲတဲ့တင်းနေတော့မိခဲ့ကမရဲနိုင်ဘူးပေါ့ဟုတ်တယ်မဟုတ်လား အခုမှုတ်ပေးတဲ့လူလဲဖြူးကနေမှုတ်လိုက်ကြရောဘာဖြစ်လာတော့မိခဲလဲရဲကနေတောက်မလာဘူးလားပြာဖုံးနေတဲ့မိခဲဥဂတိတညူပုဂ္ဂိုလ်ဥပဒိတပရပိုက်အဲ့ဒီတရားသိသွားဝမ်းသာသွားပြီးတော့သိသိအယံပြန်သွားတော့ဟိုမှာသူ့ကိုစောင့်မျှော်နေတဲ့ကောလိဒသူ့ရဲ့တငယ်ချင်းတွေ့တော့ကောလိဒကဘယ်နဲ့ပြာလှ ਈ ဘာဖြစ်နေတော့မလေး တငယ်ချင်းဒီနေ့တော့မပြောနဲ့တော့အေးမပြောဘဲနဲ့ပဲဒိုလည်းသိနေပါတယ်မင်းဒီကနေ့လာတဲ့အမှုရာကအင်မတန်တည်ကြည်ငြိမ်သက်ပြီးခါတိုင်းနေနေမသူမျက်နှာတွေကလည်းကြည်လို့မပြောခင်ကတည်းကသိပါတယ်သို့တော်လည်းပဲပြောတော့လည်းပြောစမ်းမအောင်ဘယ်သူပါလဲကောလိတပရပိုက်ကအေးငါကလည်းပြောကျင်နေတာနဲ့အတော်ပါပဲမိတ်ဆွေရဲ့ကဲနားထောင်တော့ ဂေါရမမြတ်စွာဘုရားရဲ့တပည့်ဖြစ်တဲ့အရှင်အတ္တစိတ်ဆိုတဲ့မထီမြတ်နဲ့တွေ့ခဲ့လို့သူစီတရားနာခဲ့တယ်။အဲ့ဒါသူဟာမြတ်စွာဘုရားဂေါရမမြတ်စွာဘုရားရဲ့တရားကို ပြောပြတယ်။ပြောပြတာကတော့ဟောဒီလိုပဲလောကကြီးဟာ အကြောင်းနဲ့အကျိုးသဘာဝမျှသာရှိတယ်။ဒါပဲပြောပြတယ်။ဒါနဲ့ငါလည်းတရားသဘောကျပြီးတော့ငါစိတ်ထဲမှာရှင်းငနဲ့လင်းသွားတယ်။ကောလိတာအမေသင်ပြောပြတာနဲ့ အကျွန်ုပ်လည်းပဲရှင်းနဲ့မျက်ညံထဲမှာလင်းသွားတယ်ဘာဖြစ်သွားကောတိကောလိတာလည်းသောတာပတ္တိမဉ္ဇဉ်ဘုဉ္ဇဉ်ရကဲဒီလိုဆိုလို့ရှိရင်မိတ်ဆွေတို့အခုသိန်းစည်းရည်စည်းစီကနေတာအမှားကြီးစီကနေတာတို့တပိကလည်းသင်ကလည်း255မှလည်းတပိက250ပေါက်တော့တပိ900တို့မှားလို့သူတို့လည်းမှားနေကြတယ်အဲ့တော့အခုတို့အမှန်ရပြီဆိုတော့သူတို့လည်းအမှန်ရမှဖြစ်မယ် တို့တပည့်တွေခေါ်ပြီးတော့မြတ်စွာဘုရားထံသွားကြစို့ဂေါရမမြတ်စွာဘုရားထံသွားကြစို့ဝေလူကျောင်းတော်မှတရင်သုံးရက်နေတဲ့ဩဟုတ်ပြီဒါဖြစ်လို့ရှိရဲ့တို့ကြီးသွားလို့မကောင်းသေးဘူးသိန်းစည်းကြီးဟာတို့ရဲ့ကျေးဇူးရှင်ကြီးပဲလမ်းမရောက်ပေမဲ့လို့သူ့ကိုမိကိုပြီးတို့နေရတာဖြစ်တဲ့အတွက်သူကျေးဇူးတို့ပေါ်မှာရှိသလောက်ရှိတယ်ဒါကြောင့်မလို့ကတိညူတာသူတော်ဘာကျေးဇူးရှိပေဘူးကို အထူးသီတာတုံ့ပြန်ဆက်ခြင်းသည်လေမင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာဆိုတဲ့ဒေသနာနဲ့အညီသိင်းစီဆရာကြီးပါခေါ်မှတော်လိမ့်မယ်တတိမိတ်ဆွေရဲ့လို့ဆိုတော့နှစ်ယောက်သဘောညီကြပြီးဆရာကြီးစီသွားကြတယ်ဆရာကြီးအကျွန်ုပ်တို့တရားအမှန်ကို တွေ့ပြီးဆရာကြီးတရားတွေကမှားနေပြီဂေါရမမြတ်စွာဘုရားဟောကြားတဲ့တရားဟာအမှန်တန်ကိုချမ်းသာကိုဆောင်နိုင်ပေးနိုင်တဲ့တရားတူတရားမြတ်တရားမှဖြစ်ပါတယ် အကျွန်ုပ်တို့သွားကြမလို့ဆရာကြီးတဲ့ခြံမထားလို့ကျေးဇူးရှိလို့မလို့ကျေးဇူးဆက်ပြရစီကျွန်ုပ်တို့နဲ့အတူလိုက်ပြီးတော့ဘောရမမြတ်စွာဘုရားထံတပည့်ခံပြီးတော့တရားတွေကျင့်ကြံပွားများအားထုတ်လို့အမှန်တရားသိပြီးတော့တရားအရသာခံစားစေခြင်းပါတဲ့ဆရာကြီးပြောတယ်ဒီတော့သိန်းကြီးကသိန်းကြီးကပြောတယ်ငါရှင်တို့တဲ့ တို့များဟာရေတယ်အိုးကြီးဘဝကနေပြီးရေလောင်းအိုးဘဝအရောက်မခံနိုင်ဘူးတဲ့ဒါကြောင့်သင်တို့ပဲသွားကြတို့မသွားတို့မလိုက်လို့ဘူးတဲ့ဘာပြောတာဆရာကြီးဘဝကနေပြီးတို့တပည့်မခံနိုင်ဘူးတဲ့ဒီဒါသူ့တပည့်နှစ်ယောက်ကပြောတယ်ဆရာကြီးဒီလိုဆိုလို့ရှိရင်တပည့်တဲ့တပည့်ဆရာကြီးစီမလူတွေနဲ့ပြီးတော့ကိုရဘပြန်သွားဘုရားစီမပဲမြားကြတော့မှာပဲတပည့်ခံတဲ့ပုဂ္ဂိုလ် ဘာကြောင့်လဲဆိုတော့လူတွေဟာအမှန်တရားရှာနေရတဲ့လူတွေဖြစ်တော့အမှန်တရားပေးနိုင်ပြနိုင်ဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်စီရောက်ကြတော့မှာပဲသိသိကြီးကကြီးတဲ့ဟဲဟဲဟေးတပည့်တို့ငါတခုမေးမယ်မင်းတို့ဖြေစမ်းလောကမှာ လူမိုက်ကများသလားလူလိမ္မာကများသလားတပည့်နှစ်ယောက်ကဖြေရတယ် ဟုတ်ပါတယ်ဆရာကြီးမိုက်တဲ့လူတွေကပဲများပါတယ်ကဲဒီလိုဆိုတော့ငါစီလူနေအောင်မလားကွယ်မပိုင်ဘူးလားပိုင်လိုက်တာဒီလိုဆိုတော့ငါစီလူနေအောင်မလားကွယ်တဲ့အဲတော့မင်းတို့ပဲသွားကြတော့တို့မလိုက်တော့ဘူးတဲ့မိုက်တဲ့ကောင်တွေငါစီလာလိမ့်မယ်လိမ္မာတဲ့ကောင်တွေဂေါရမစီသွားလိမ့်မယ်တဲ့အဲ့ဒါဒီတိုင်းနေခဲ့တယ်အဲ ရေရေတဲ့ဥဘဝကရေလောင်းဥဘဝမရောက်ချင်လို့တဲ့သူစိတ်ထဲမှာတော့ဘာလဲဆိုတော့တကောင်တဲ့တော့ညစ်မနဲ့တော့ဘူးဒီလိုမဟုတ်လားငါမြင်းငါဆိုင်သခိုင်းထီထီဘယ်သူမှအတိမပြူပြူမပြူပြူအရေးမကြီးဟုတ်တယ်လေသိမ့်စီကြီးဟာတရားမှန်ဟောနိုင်တယ်လို့အတိမပြူပြူမပြူပြူအရေးမကြီးဒါပြောတာလေမဟုတ်လား ငါမြင်ငါဆိုင်စကိုင်းရောက်ရောက်ငါလေငါထိုးပကိုးရောက်ရောက်တကောင်းတဲ့တော့ညင်မတဲ့ဘူးနောက်ဆုံးငါသေုံပဲရှိမယ်အဲ့လိုသိဉ္စီကြီးကတွေးတာတယ်နော်ဒိဋ္ဌိဆိုတာဒီလိုပဲသူတို့နားမှမလဲပဲဟုတ်လူမိုက်တွေဆိုတော့ဒီလိုပဲနားမလဲတော့အဲ့ဒါသူတို့မှန်မှန်ကန်ကန်မတွေးတတ်ဘူးပေါ့ဒါနဲ့ကောလိတနဲ့ဥပတိတ်တမြတ်စွာဘုရားစီတပိ900နဲ့သွားဟိုကြရှင်တော်မြတ်ဘုရားတွေ့ တွေ့ပြီးတော့ရှင်တော်မြတ်ဘုရားထာယဟန်အဖြစ်တောင်းလို့ရှင်တော်မြတ်ဘုရားကယဟန်ပြုပေးတပည့်900လည်းမြတ်စွာဘုရားကဟောကြားတော့အဲ့ဒီတပည့်900ကတော့သောတာပတ္တိမေညာဖူညာနေမကသဂရာဂာမိအနာဂာမိအရဟတမေညာဖူညာအထိတရားသိပြီးတော့တပည့်900ယဟန္တာဖြစ်တာဖြစ်သွားကြတယ်ဥပဒိဋ္ဌာနဲ့ကောဠိတာကတော့သူတို့သောတာပတ္တိမေညာဖူညာကရှေ့မတက်နိုင်ပဲဖြစ်နေတယ် ဒီထဲမှာသူတို့တိချာအထက်မဲ့သုံးခုဖို့သုံးခုအတွက်တိချာတရားတော်အားထုတ်ရတိချာတရားအထုတ်တဲ့အခါကျတော့ကောလိတာကကံလဝါလပုဒ္ဒရွာသွားပြီးတော့အဲ့ဒီရွာနဲ့မလမကန်တော်ရဲသွားပြီးတရားအထုတ်တဲ့ဥပဒိတ်တာကတော့ရာဇဂျုံနဲ့မလမကန်မှာရှိတဲ့သူကရခတခေါ်တဲ့ဝတ္တုလှိုင်ကူမှာသွားပြီးတရားအထုတ်အထုတ်ကြတဲ့အခါကျတော့ကောလိတာက ပြန်နဲ့သုံးမဲ့သုံးဖို့ကိုယက်တပအတွင်းမှာပဲရပြီးယဟနာဖြစ်သွားဥပဒိတ်တာကတော့ယက်နှစ်ပတ်ကြာမှပဲကြံတဲ့သုံးမဲ့သုံးဖို့ကိုသိပြီးတော့ယဟန်ဖြစ်ယဟနာဖြစ်သွားကိလေသာကုတ်ခန်းအကုန်အလုံးယဟနာဖြစ်သွားကြအဲ့ဒီမှာကောလိတခொနရက်မြောက်ညမှာယဟနာမဖြစ်သေးခင်အထက်မဲ့တင်မရသေးခင်မှာဈဉ္ညာအလျှောက်များသွားလို့မလို့ ထိုင်ရှုတဲ့အခါကျတော့ပင်မသွားတာနဲ့သူငိုက်တယ်ငိုက်တော့မြတ်စွာဘုရားကဝိလူဝန်ကျောင်းတော်ကနေပြီးသိတော်မူတာနဲ့ပဲကောလိတရှိရသွားပြီးတော့မြတ်စွာဘုရားကတရားဟောရတယ်အငိုက်ဖြေစေတရားဟောရအဲ့ဒီအငိုက်ဖြေစေကို ပစလာယမာနတုတ်ဒေသနာလို့ခေါ်တယ်ကောလိတဥပဒိတလို့ဆိုတော့လည်းပဲ မြတ်စွာဘုရားထံတပြည့်ခံလို့ယဟန်ပြုတ်ပြီးကြတဲ့ကကောလိတာကမောက္ကံလာနဆိုတဲ့ဘွဲ့မီရလို့ဥပတိတ်တာကသာရိပုတ္တရာဆိုတဲ့ဘွဲ့မီရတယ်သာရိပုတ္တရာဆိုတာသာရိပုံနှိမကြီးရဲ့သားလို့အဓိပ္ပာယ်ရတယ်မောက္ကံလာနဆိုတာမောက္ကလာနအနွယ်ဖြစ်တဲ့ယဟန်လို့အဓိပ္ပာယ်ရတယ်ဒါကြောင့်အရှင်မောက္ကလာငိုက်နေတဲ့အခါကျတော့မြတ်စွာဘုရားကပသလာယမာနတုတ်ဒေသနာကိုဟောကြားပြီးတော့ အငိုက်ခြေသေးပေးရတဲ့တိုင်းမကရရွာကံလဝါလဗုဒ္ဓအနီးတွင်လက်ဝဲတော်ရာမောက်ကလန်ထက်ညာအတွက်အထုတ်စဉ်ငိုင်မီနေတာပျောက်ဖို့ရာမြတ်စွာညွန်ကြားဤသို့ပင်ငိုင်မီစေတာ ထိုတင်ညာစိတ်မှမထားနှင့်လေလာပြီးသားတရားများစဉ်းစားကြံတွေးသည် အာဂုံဆောင်ထားတရားများကျေပွားရွဆိုတွင်မျက်နာတိက္ကာယမျက်နာတာယာကြည့်ရှုတွင်မျက်နာတိက္ကာတယမျက်နာတာယာကြည့်ရှုတွင်နာကိုဆွဲလကိုနှံ့စပုတ္တပေလေတွင်အလင်းတင်ညာစိတ်တွင်မှထင်ရှားပွားလေတွင်ရှေ့နောက်မှတ်သားဇင်းညာသွားကြိုးစားငိုက်ဖြည်တွင် နိခုဏသွေငိုက်မပြေနာနေဣစ္ဆတေအဲ့ဒီတရားမြတ်စွာဘုရားဟောတယ်နားလည်တယ်မဟုတ်လားပြီးရောပေါ့ကဲတစ်ခေါက်တော့ချပြီးလိမ့်မယ်နော်ဘာကြောင့်လဲဆိုတော့မင်္ဂလာတဲ့ကိုဝိပဿနာကဝင်ဝင်လာတော့မင်္ဂလာကနှေးနေသွားနော်ရှားကလည်းပဲနှုတ်ကလည်းပဲဝိပဿနာပဲပဲပြန်ပြန်နေတော့ခက်ဆိုတိုင်းမကရရွာကံလ ဝါလပုဒ္ဒအနီးတွင်လက်ဝဲတော်ယံမောက်ကလံထက်ညာအတွက်အာထုတ်စဉ်ငိုင်ကြီးနေတာပျောက်ဖို့ရာမြတ်စွာညွန်ကြားဤသို့ပင်ငိုင်ကြီးစေတာ ထိုတင်ညာစိတ်မှမထားနှင့်လေးလာပြီးသာတရားမြစင်စားကြံတွေးပင်အာဂုံဆောင်ထားတရားမြကျေပွားရွတ်ဆိုသည်မျက်နာတစ်ကား ယမျက်နှာတာယာကြည့်ရှုသည်နာကိုဆွဲလကိုနှံ့စပုတ္တပေလေသည်အလင်းတင်ညာစိတ်တွင်းမှာထင်စွာပွားလေသည်ရှေ့နောက်မှတ်သား စဉ်ညံသွားကျိုးစားငိုက်ဖြည်ပင်နီးခုနှစ်တွေငိုက်မပြေနာနေအိတ်ဆက်တင်နောက်ဆုံးအချက်မကြိုက်ဘူးလားအတော်ကြိုက်เสียကောင်းတယ်နော်ပါတယ်တော့အဲ့လောက်တော့ငိုက်အငိမ့်မပြေဘူးဆိုလို့ချင်း၈နာရီလောက်လည်းပြန်အိတ်လိုက်ပြီတော့ နော်ရလားကဲဆိုကြည့်လိုက်မှာဟမ် ဒီတော့အရှင်မောဂလန်က9ရက်ရှိတော့အရဟတမဉာဏ်ဖူဉဏ်ရသွားအရှင်သာရိပုတ္တရာကတော့ရက်နှစ်ပတ်ရှိမှအရဟတမဉာဏ်ဖူဉဏ်ရပြီးဟန္တာဖြစ်တယ်။ဘာကြောင့်လဲဆိုတော့အရှင်သာရိပုတ္တရာကတရားတော်တွေကိုအသေးစိတ်လိုက်ပြီးဆင်ញင်သုံးသပ်ပြီးနေလို့တဲ့ဒါကြောင့်မြတ်စွာဘုရားကလွဲလို့ရှိရင်အရှင်သာရိပုတ္တရာဟာပညာပညာအရာမှာအထက်မြတ်ဆုံးဖြစ်သွားတယ်တဲ့ဒါကြောင့် ပညာအရာဧတတဲ့အရှင်သာရိပုတ္တရာနောက်ကြတော့ပေးလက်ရရန်အက္ခသာဝကအာကုရတဲ့တပည့်လည်းဖြစ်သွားအရှင်အတ္တစီတို့ကတော့မထင်မရှားပါပဲအရှင်သာရိပုတ္တရာရဲ့ဆရာအရှင်အတ္တစီတို့ကတော့မထင်မရှားပဲထင်ရှားတာကအရှင်သာရိပုတ္တရာဒါပေမဲ့ထင်ရှားတဲ့အရှင်သာရိပုတ္တရာဟာမထင်ရှားတဲ့သူ့ဆရာရှိရာကိုဘယ်ခါမဆိုခေါင်းပြုတ်အိတ် ဆရာအရှိရာအရက်ကိုရှိခိုးပြီးဆရာကိုမှန်းပြီးရှိခိုးပြီးမှကျင်းလေရှိတယ်တဲ့ဘယ်တော့ခါမှဆရာကိုဆရာရှိရာမှန်းပြီးရှိမခိုးပဲဆရာရှိရာခေါင်းမပြည့်ပဲအိတ်တဲ့အခါဘယ်ခါမှမရှိဘူးတဲ့အဲ့လောက်ကြအောင်ဆရာကိုယူသေးတယ်ပူဇော်တယ်မြတ်နိုးတယ်တဲ့ကြည်ညိုတယ် အဲ့ဒါကိုမသိတဲ့ယဟန်တွေကအရှင်သာရိပုတ္တရာကိုဩရှင်သာရိပုတ္တရာကြီးလက်ရရအက္ခတဝကဖြစ်နေတဲ့တန်းနဲ့မိစ္ဆာဒိဋ္ဌိကြီးဖြစ်နေတကောအယမျက်နှာတွေလှဲ့ရှိကိုတော်ကြအရှိရှိကိုလိုက်တော်ကြအနောက်ရှိကိုလိုက်တော်ကြတောင်းရှိကိုလိုက်တောင်းကြမြောက်ရှိကိုလိုက်နဲ့ဒီပုဂ္ဂိုလ်မျိုးမှာဧတတဲ့များလက်လက်ရရအက္ခတဝကယာတုမြတ်စွာဘုရားပေးတာများအမလေးအောင်ဩစရာကောင်းလိုက်တာအပြစ်တင်ကြတယ်တဲ့ဒီတို့ဒီတို့သဖန်းဖို့လောက်ကြတဲ့ သိလို့လားမသိလို့လားအေးအထင်မှားရင်ဒီလိုပဲအပြင်စကားတွေပြောတော့တာပဲမဟုတ်လားအဲ့ဒါကိုမြတ်စွာဘုရားနားပေါက်ကြတဲ့အခါကျတော့မြတ်စွာဘုရားကသံဃာတော်တွေစုဝေးမိတဲ့အချိန်ရှင်မသာရိပုတ္တရာလည်းခေါ်ပြီးတော့ရှင်သာသာရိပုတ္တရာသင်ဟာအယမျက်နှာတွေရှိခိုးနေတယ်ဆိုတာဟုတ်သလားမမမဟုတ်ကြောင်းပါဗျာတပည့်တော်ရဲ့ ပထမဆရာရင်ဖြစ်တဲ့အရှင်အတ္တစီရှိရာနေရာကိုတပိတော့အမြဲတစေခေါင်းပြုအိပ်ပြီးတော့အမြဲတစေရှိခိုးလေရှိပါတယ်ဗျာဆရာအနောက်ရှိရင်အနောက်ရှိရဆရာရှိရမှန်းပြီးတော့ခေါင်းပြုအိပ်ရှိခိုးအိပ်ပါတယ်ဗျာဆရာအရှိရှိရင်ဆရာရှိရအရှိရကိုမှန်းပြီးတော့ခေါင်းပြုအိပ်ပြီးတော့ရှိခိုးလေရှိပါတယ်ဗျာဒီတော့မှမြတ်စွာဘုရားကသိပြီးသားပဲသိစေခြင်းလို့မို့ ယန္တဲ့ယဟန်တွေသိစေခြင်းနဲ့အတွက်မြတ်စွာဘုရားကမေးတော်မူတာမေးတော်မူပြီးမြတ်စွာဘုရားကဩဝါဒစကားမိန့်ကြားတဲ့ယမဓမ္မဝိဇာနေယသမ္မာသမ္ဗုဒ္ဓဒေတိတံတက္ကိသန္တနမတ္တိယအဂိဟုတ်တံဝပြမနောဘိကဝေจิตာယဟများတို့ယမဓမ္မအကျင့်ဆရာသမားအထမ ယမအကျင့်ဆရာသမားဓမ္မတမ္မုဒ္ဒဒေတိတံသမ္မာသမ္ဗုဒ္ဓဒေတိတံရှင်တော်မြတ်ဖျားဟောကြားမြတ်ဖို့တရားတော်ကိုသမ္မာသမ္ဗုဒ္ဓဒေတိတံရှင်တော်မြတ်ဖျားဟောကြားတော်မူအပ်သောဓမ္မတရားတော်ကိုဝိဇာနေယသိရ၏တန်ထိုမိမိကိုတရားသိအောင်သင်ပေးတဲ့ဆရာသမားကိုတက္ကိဆံယိုယိုသေးသေးနမတ္တရာအမြဲတစေရှိခိုးရာဤကိမိဝအဘယ်ကဲ့သို့နိဟုမူကား ဗျမနောရစ်မိပူဇော်တဲ့ပုံနာသည်အဂိဟုတ်တံပူဇော်ထားတဲ့ရစ်မိကိုတက္ကိသံယိုယိုသေးသေးနမတတိဤဝါရှိခိုးတကယ်သူပေသည်ဟိန္ဒူအယူဝါဒရှိတဲ့ဗျမနာများခွက်ထဲထောပတ်တွေထည့်ပြီးတော့ထောပတ်တွေမိရှု ပါလောက်တာလဲဆိုတော့ သူတို့ရဲ့မဟာပြမသီဝဗိဒ္ဓနရောဆိုတဲ့ဘုရားကြီးတွေပူဇော်တာတဲ့ဒါကြောင့်မလို့အဲ့ဒီမိကိုသူတို့သိယိုသေးတာပဲတဲ့အဲ့ဒါလို့ဗြဟ္မဏတွေဟာသူတို့ရစ်ပူဇော်တဲ့မိယိုသေးသလိုမိမိဟာတစုံတူသောဆရာသမားထာမအမှန်တရားသိရတယ်ဆိုလို့ရှိရဲ့အဲ့ဒီဆရာသမားကို အမြဲတစေဗြဟ္မဏဟာရစ်မိကိုယိုသေးသလိုယိုယိုသေးသေးရှိခိုးပူဇော်ရတယ်လို့မြတ်စွာဘုရားမိန့်ကြား အဲ့ဒါလို့ရိုးရိုးသေးသေးရှိခိုးပူဇော်တာဟာပူဇော်တိုက်လို့မဟုတ်ဘူးလားဘာကြောင့်ပူဇော်တိုက်တယ်လဲအကြောင်းနှမျိုးရှိတယ်နံပါတ်1ကမိမိကိုတရားသိအောင်တရားပြပေးတဲ့ပုဂ္ဂိုလ်မို့ပူဇော်တိုက်ပြီဟုတ်ကဲ့လားယေရှုမကြီးမားဘူးလားကြီးမားသည်ဒါကြောင့်မလို့ပူဇော်တိုက်သည်နံပါတ်2ကယဟန္တာဖြစ်လို့ပူဇော်တိုက်သည်ဟုတ်သလား အဲ့ဒီယဟနာဖြစ်လို့ဆိုတာမှယဟန်ကနဂရဝိန္ဒယတုတ်မှာပူဇော်တိုက်တဲ့ပုဂ္ဂိုလ်ကိုဒီလိုမိန့်ကြားထားတယ်အစင်းစသာ အာယုံများ၌ကင်းညာရာကကင်းဒေါသမောဟကင်းရှင်းသူမကင်းသေးလဲကင်းအောင်ပဲအမြဲအထုတ်သူ ကိုတွင်သဏ္ဍာန်ငြိမ့်အေမှန်ဆဲရန်သူစရိပြီးဝသူပူဇော်တိုက်ကပူဇော်ကြတာ ပူဇော်ကြဗုဒ္ဓမိန်တော်မူပူဇော်ဒိုက်လှပူဇော်ကြဗုဒ္ဓမိန်တော်မူတဲ့အစင်းအသာအနံ့ရတာထိတွေ့စရာအာယုန်တွေနဲ့တွေ့လာပြီဆိုလို့ရှိရင်တဲ့လောဘဒေါသမောဟမဖြစ်ဘူးတဲ့လောဘဒေါသမောဟတွေငြိမ့်နေတယ်တဲ့မငြိမ့်သေးတော့လည်းပဲအဲ့ဒါလို့အာယုန်တွေနဲ့တွေ့လာတဲ့အခါမှာလောဘဒေါသမောဟကိလေသာမဖြစ်အောင် အမြဲရှုမှတ်ပွားများအားထုတ်နေတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်မှာရှုမှတ်ပွားများအထုတ်နေတဲ့ဆိုလို့ရှိရင်သူ့ကိုယ်တွင်တဏ္ဍာမှာကိလေသာတွေငြိမ့်အေးပြီးတော့ဒုစရိုက်တရားတွေရှောင်ရှားပြီးသူစရိုက်တရားတွေနဲ့ပြည့်နေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အဲ့ဒီပုဂ္ဂိုလ်ဟာပူဇော်တိုက်တဲ့ပုဂ္ဂိုလ်ပဲဟုတ်ကဲ့လားအစင်အသာအနရသာထွေးတဲ့စရာအယုံလေးနဲ့တွေ့တဲ့အခါမှာလောဘဒေါသမောဟမဖြစ်ဖဲငြိမ့်နေတဲ့ယဟန္တာရင်ဖြစ်စေသို့မဟုတ်မငြိမ့်သေးတော့လည်းပဲငြိမ့်အောင်ကြင့်ကြံပွားများရှုမှတ်ပြီးအထုတ်နေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေဟာ ူဇော်လိုက်တဲ့ပုံကိုယ်တွေပဲတဲ့ဟုတ်ပါမလားလက်အုပ်ကြီးမိုးရှိခိုးပြီးတော့လဲပူဇော်သင့်တယ်တရားနဲ့လဲပူဇော်သင့်တယ်ပစ္စည်းဝတ္ထုနဲ့လဲပူဇော်တိုက်တဲ့ဒါကြောင့်မို့ဒီကနေ့အာယုံစွမ်းနေစွမ်းအဖျော်ယမကာတို့ဖြင့်ရှုမှတ်ပွားများအာထုတ်သူ ပုဂ္ဂိုလ်များကို ပူဇော်ကြတာမဟုတ်ဘူးလားဘသူတွေက ပူဇော်ကြတယ်လဲအလှရှင်တွေကပူဇော်ကြတယ်မနေ့ကရောဒီနေ့ရော net ဖြံရောတပက်ခါရော ဘုန်းကြီးတို့အားလုံးစုပေါင်းတဲ့ဟာတောင်မှပဲအာယုံစွမ်းလဲကပ်ဖို့ရအခွင့်မရအဖေမကလည်းတိုက်ဖို့ရအခွင့်မရစုပေါင်းလှူထားတဲ့အလှူကလည်းပဲ1000ကျော်1300ကျော်လောက်ရှိသေးတယ်လို့ဆိုပြီးအဲ့ဒါဘယ်ခါကြမှာဘုန်းကြီးတို့ပူဇော်ခွင့်ရမလဲမသိဘူးနော်နှစ်ဆန်းနှစ်ရက်နေလောက်များပူဇော်ခွင့်ရမလားမသိဘူးတကယ်လို့များပူဇော်ခွင့်မရဘူးဆိုလို့ရှိရင်တော့ဘယ်လိုလုပ်ကြပါမလဲ ဩတထောင်လောက်ပြေအောင်စုပြီးတော့သုံးနာတန်ခါဆောင်ကြီးလှူလိုက်ကြစို့ဟုတ်ဟုတ်လားပူဇော်လိုက်ကြစို့ထားစုပြီးတော့ဒါကြစို့လိုက်စို့အစင်းစသာအာယုံများ၌ကင်းညာရာကကင်းတော်သာမောဟကင်းရှင်သူအစင်းစ ကိုတွင်တန်တံငြိမ်အေးမှန်ဆေတံသူစရိကြည်ဝတုကိုဘူဇောတိုက်လှဘူဇောကြဗုဒ္ဓမိန်တော်မူဗုဒ္ဓ ဟုအဲ့ဒီတရားကိုအရှင်ကမြတ်စွာဘုရားဒေသစာရီကြွတော့ငကရဝိန္ဒေယဆိုတဲ့ဗြဟ္မဏရွာရောက်လို့ဗြဟ္မဏတွေကရှောက်ထားတဲ့အတွက်မြတ်စွာဘုရားဟောကြားတဲ့ပူဇော်တိုက်တဲ့ပုဂ္ဂိုလ်မပူဇော်တိုက်တဲ့ပုဂ္ဂိုလ်ခွဲခြားဟောကြားတဲ့တရားတွေတော့အရှင်သာရိပုတ္တရာဟာသူ့ဆရာအရှင်အတ္တဇီကိုဆရာမို့လဲပူဇော်သည်ဟုတ်ကဲ့လားပြီးတော့က ယန္နာဖြစ်လို့လောဘဒေါသမောဟဆိုတဲ့ကိလေသာကင်းငြိမ်းလို့လေပူဇော်သည်ဟုတ်ကလားအဲ့တော့ပူဇော်တယ်ဆိုတော့အကျိုးရောက်သလားအကျိုးများသလားကောင်းကျိုးချမ်းသာပွားသလားဆိုကျိုးဆင်းရဲကျိုးများသလားဒီလိုဆိုလို့ရှိရင်ပူဇော်တိုက်သူကိုပူဇော်တာဟာကြီးပွားချမ်းသာကြောင်းမင်္ဂလာမဟုတ်ပေဘူးလားပူဇော်ပူဇနေယာနံဆရာမိက ကျင့်သီလနှင့်ဂုဏကြည်သူတကြည်သူဟုရှိမူကျေစုဖြောင်မြူးစိတ်ဓာပူဇော်အကိုလေးမြတ်ကောရောပူဇော်ရခြင်းသည်လည်းဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်း။ကဲဘလောက်ဆိုတော်လောက်ပါပြီထမိုင်နော်။ပူဇနီယမင်္ဂလာအတွက်ဒီလောက်ဆိုတော်လောက်ပလား။တော်လောက်ပါပြီရှေ့သွားအောင်မှဖြစ်မယ်။ရှေ့ကြတော့နောက် ဂါထာကပါတယ်တော့ပတိရူမာဒေသဝသောစပုဗ္ဗေစာကတဘုံညတာအတတမပဏိတိစဣဒံမင်္ဂလမௌတမံဒေဝတေတိလိုရေးနဲ့မေးလျောက်ထားတဲ့ဩနတအင်္ဂလိပ်တွေကတော့ထားခဲ့ပါတော့အချိန်ကုန်နဲ့နော်ဒေဝတေတိလိုရေးနဲ့မေးလျောက်ထားတဲ့ဩနတပတိရူပတေသဝါသောစဘာလဲ ကုသိုလ်ကြမ်းမာပညာစည်းပွားဒီရေလာသို့ကြီးပွား၌တိုးပွားနိုင်ရာသာသနာလဲဝေပြပွားစီယထာနိ၌တာကြီးရှင်ပြနေထိုင်ရခြင်းဒီ၎င်းဘုဝေသာကနဘုံညာတာရှေရှေကာလရှေဘဝ၌ဒါနသီလဘာဝနာဟုမြတ်ကောင်းမှုကို ပြုစုစည်းပူးခြင်းဒီ၎င်းအတ္တသမပဏိတိစကိုရောစိတ်ပါပြည့်ကင်းရာ၌ကောင်းစွာထားခြင်းဒီ၎င်း ဧတံဣတရားသုံးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလံជីវာချမ်းသာကြောင့်ကောင်းမြတ်သော မင်္ဂလာပါပေတည်းဆိုပတိရူပပတိရူပ ချင်းချုပ်မှတ်ရန် တော့ဒီမှာမင်္ဂလာ3ရပ်တင့်လျော်လျော်ပတ်တဲ့အရာမှနေခြင်းရှေးဘဝကကောင်းမှုကုသိုလ်တွေပြုခဲ့ပူးခြင်းမိမိမိမိရဲ့ကိုယ်နဲ့စိတ်ကိုအပြည့်ကင်းအောင်ထားခြင်းဒီ3ပါဒီတော့သင်လျော်လျော်ပတ်တဲ့အရာဆိုတာဘယ်လိုအရာလဲကုသိုလ်ကျမ်းမာပညာစည်းပွားဒီလာသို့တိုးပွားနိုင်ရာ သာသနာလဲဝေပြပွားစီယထာနိ၌တာကြည်ရှင်ပြနေထိုင်ရခြင်းသည်၎င်းကုသိုလ်ပွားများနိုင်တဲ့အရတ္တေကကျမ်းမာရေးအတွက်ဆေးဝါးဓာတ်စာဆရာဆေးဆရာအစရှိသည်ရှိတဲ့နေရာပညာရေးအတွက်ပညာကောင်းကောင်းသင်ကြားနိုင်မှုအခွင့်အလမ်းသာတဲ့အရာစီးပွားရေးအတွက်စီးပွားရေးကောင်းကောင်းပြုလုပ်နိုင်တဲ့အရာ အဲ့ဒီအရာဟာဖြင့်တင်လျော်လျောက်ပါ ကောင်းမြတ်တဲ့အရာပဲပฏิရူပဒိဋ္ဌပဲအဲ့ဒီ၃မျိုးလုံးဆုံးမှပฏิ၄မျိုးလုံးဆုံးမှပฏิရူပဒိဋ္ဌပဲကုသိုလ်လည်းပွားနိုင်စေရမယ်ကျမ်းမာရေးအတွက်လည်းပဲဆေးဆေးဝါဆေးဆရာရှိရမယ်ပညာရေးအတွက်လည်းပဲကျောင်းတွေရှိရမယ်စီးပွားရေးအတွက်လည်းပဲအခွင့်အလန်းသာတဲ့ရောင်းဖို့ဝယ်ဖို့ဖောက်ကားဖို့ ဖြစ်နိုင်တဲ့နေရာဖြစ်ရမယ်ဒီလေးမျိုးပြည့်စုံတဲ့အရာဟာပฏิရူပဒေတာပဲဒီနေရာမှာကျမ်းဂန်ကဖော်ပြထားတဲ့ပฏิရူပဒေတာဆိုတာပရိသတ်၄ပါးသွားလာဝင်ထွက်နိုင်တဲ့နေရာသာသနာထွန်းကားတဲ့နေရာလို့ဒါတော့ပဲဖော်ပြတယ်ပရိသတ်၄ပါးဆိုတာကရှေးကအခေါ်မင်းပရိသတ်ပုံနာပရိသတ်ဂုံတယ်ပရိသတ်ပြီးတော့ သူဆင်းရဲပြိတ္တာဒါပြောတာဒီတော့အဲ့ဒါရှေးကတော့ရှေးကနဲ့အလိုက်ဖွင့်တဲ့ဟာပဲအခုခေတ်တော့အခုခေတ်နဲ့သင်လျော်အောင်ကြည်ပြီးပฏิရူပဒေတာကိုကြည်ရမယ်ကုသိုလ်လည်းတရားစေဝါလည်းရှိရမယ်ပညာရေးကောင်းအောင်ကျောင်းကြီးတွေကျောင်းကောင်းတွေလည်းရှိရမယ်စီးပွားရေးကောင်းအောင်ရောင်းဝယ်ဖောက်ကွားဖို့အချက်အချာလည်းကြားရမယ်ဒီလိုဒေတာဟာပฏิရူပဒေတာပဲတဲ့ အဲ့ဒါလိုဒေတာပြီးတော့သာသနာဝေဖြာပွားစီတဲ့အရာလည်းဖြစ်ရမယ်သာသနာထွန်းကားတဲ့အရာလည်းဖြစ်ရမယ်ဒီတော့ကုသိုလ်ပွားနိုင်တယ်ဆိုတဲ့ကသာသနာထွန်းကားတဲ့အရာတော့မပြောမပြောနိုင်ဘူးလားပြောနိုင်တယ်သို့တော်လည်းပဲပိုးသေးကြသွားအောင်ကျန်ကန်ကအဖွင့်စကားလည်းပါအောင်လို့ဆိုပြီးတော့သာသနာလည်းဝေဖြာပွားစီထပ်ပြီးထည့်ထားတယ်ပုဝေစကတပုညတာ အခုနလိုအရက်ကောင်းဒေတာကောင်းမှာနေရဖို့ဆိုတာရှေးကုသိုလ်ကံအထောက်ပံ့မလိုဘူးလားရှေးကုသိုလ်ကံအထောက်ပံ့မရှိရင်အဲ့ဒါလိုပฏิရူပဒေတာစုံတဲ့အရက်ဒေတာမှာနေနိုင်ပါမလားမနေနိုင်ဘူးရှေးကုသိုလ်အထောက်ပံ့ရှိမှပဲနေနိုင်မယ်ဒါကြောင့်မို့လို့ရှေးရှေးဘဝကကုသိုလ်အထောက်ပံ့နေပြုခဲ့ဘူးရမယ်ဒါနာလည်းပြုခဲ့ဘူးရမယ်သီလလည်းစောင့်တည်ခဲ့ဘူးရမယ်ဘာဝနာတရားလည်းပွားများအထောက်ဖက်ခဲ့ဘူးရမယ် ဒီလိုမှသာလင်တင့်နေရလျောက်ပတ်တဲ့အရာမှနေခွင့်ထိုင်ခွင့်နေဖို့ရာအခွင့်အလမ်းသာကံကောင်းရတယ်ဓမ္မပဲကြီးဝါချမ်းသာကြောင်းမင်္ဂလာဖြစ်တယ်ဒါဖြင့်ရှေးရှေးဘဝကကောင်းမှုကောင်းတာတွေပြုခဲ့ရမယ်ဆိုတော့ဒီဘဝတော့မကောင်းမှုတွေပြုနေရမှာလားရှေးကကောင်းလို့ခုကောင်းတယ်ခုကောင်းရင်နောင်ကောင်းပါလိမ့်မယ်ဟုတ်ကဲ့လား ရှင်းကကောင်းလို့ခုကောင်းတယ်အခုဆိုလို့ရှိရင်တော့နောက်ဆိုမှပဲဒါကြောင့်မလို့အဆိုးဘသူကြိုက်တယ်လဲမကြိုက်ဘူးဘာကိုပဲကြိုက်တယ်လဲအကောင်းကိုပဲကြောက်တော့ဒီဘဝမှာလဲဘာတွေပဲလုပ်ရမလဲကောင်းနာတွေလှုပ်ခြင်းတဲ့ပုဂ္ဂိုလ်ဟာကိုယ်နဲ့စိတ်ကို အပြစ်မကင်းနာတွေမှာပဲဖြစ်အောင်ထားဒီလိုမဟုတ်လားကိုယ်ကလည်းအပြစ်မကင်းတာတွေလှုပ်စိတ်ကလည်းအပြစ်မကင်းတာတွေ ကြံတွေးပြီဆိုရင်ကောင်းတာတွေလုံမလားဆိုးတာတွေလုံမလားဆိုးတာတွေလုံပြီကိုယ်ကလည်းအပြစ်ကင်းအောင်ကိုယ်ကလည်းအပြစ်ကင်းတာတွေလုံစိတ်ကလည်းအပြစ်ကင်းတာတွေကြံတွေးပြီဆိုလို့ရှိရင်တော့သူလုံမှာကကောင်းတာကောင်းမှုကောင်းတာအပြစ်ကင်းတဲ့ကုသိုလ်တရားတွေပဲမလုပ်ပေဘူးလားအဲ့ဒါလို့ဆိုလို့ချင်းအဲ့ဒီဒါနသီလဘာဝနာခေါ်တဲ့အပြစ်ကင်းတဲ့ကောင်းမှုကုသိုလ်တွေပြုလုပ်တဲ့ပုဂ္ဂိုလ်ဟာဒီဘဝကောင်းတော့နောက်ဘဝမှာကော ကောင်းပြန်ရောလာမယ့်ဘဝကြတော့အခုပြုတဲ့ဒါနသီလဘာဝနာကုသိုလ်တရားတွေဟာပုပ်ပေစကတပုံညတာမင်္ဂလာဖြစ်မသွားဘူးလားဖြစ်သွားတယ်အခုဘဝမှာတော့အတ္တတမ္မာပဏိတိမင်္ဂလာမဖြစ်ပေဘူးလားကိုရောစိတ်ပါပြစ်ကင်းရ၌ကောင်းစွာထားခြင်းဒီ၎င်းဒါကြောင့်မို့ဒီမင်္ဂလာ၃ရဟာတစ်ခုနဲ့တစ်ခုဆက်ဆက်မနေဘူးလားဆက်ဆက်နေတဲ့ ကိုယ်နဲ့စိတ်ကိုအပြစ်ကင်းအောင်ကောင်းစွာထားပါမှကောင်းမှုကုသိုလ်တွေပြုနိုင်မယ်ကောင်းမှုကုသိုလ်တွေပြုမှပဲပုပ္ပိသကတကြပုံညတာမင်္ဂလာနဲ့ပြည့်စုံမယ်ပုပ္ပိသကတပုံညတာမင်္ဂလာနဲ့ပြည့်စုံမှအဲ့ဒီကုသိုလ်ကောင်းမှုအကြောင်းထောက်ပံ့ပြုမှပဲအရာကောင်းဒေတာကောင်းကြီးပွားနိုင်ရာ ကုသိုလ်ပွားရာကျမ်းမာရေးရာရာပညာတိုးပွားရာဒေတာမှနေနိုင်မှုအခွင့်အလမ်းသာမယ်ဓမ္မပဲကြီးပွားချမ်းသာကြောင်းမင်္ဂလာဖြစ်မယ်မဟုတ်လားမင်္ဂလာ300ဆက်ဆံမနေဘူးလား ဆက်စပ်နေသည်ပฏิရူပဒေသဝသောအစကုသိုလ်ကြံမာပညာစည်းဝါဒီလာသို့တိုးပွားနိုင်ရာသာသာလဲဝေဖြာပွားစီယထာနေ၌တာကြည်ရှင်ပြနေတရားချင်းဒီ၎င်းပုပ်ဝေစကရပုညတာရှေးရှေးကာလရှေးဘဝ၌ဒါနသီလဘာဝနာဟုမြတ်ကောင်းမှုကိုပြုစုစည်းဝေးခြင်းဒီ၎င်းအတ္တသမပဏိတိစကိုရောစိတ်ပါပြကင်းရ၌ကောင်းစွာထားခြင်းဒီ၎င်း ဧတိုင်းတရားသုံးပါးသည်ဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပဲဒီမနေ့ကရောဒီနေ့ကရောဆွမ်းအာယုံသွမ်းနေသွမ်းအဖြော်ရမဆွမ်းကတ်တဲ့ပုံကိုယ်တွေဟာဘာကောင်းမှုတွေပြုတော့ဒါနကောင်းမှုကုသိုလ်တွေပြုကြသည်ကိုဘသီလမဆောက်တည်ဘူးလားဘာကောင်းမှုတွေပြုကြလဲသီလကောင်းမှုတွေပြုကြသည်မေတ္တာဘာဝနာဝိပဿနာဘာဝနာတရားတွေမပွားမရဘူးလား ပွားများကြသည်ဘာကောင်းမှုတွေလုပ်ကြတဲ့ဘာဝနာကောင်းမှုပြုကြသည်ကုသိုလ်ဝေယဝိစ္စတွေဝိုင်းဝိုင်းဝုံဝုံညီညီညာညာစူးစူးညာညာနဲ့မလုပ်ကြပေဘူးလားဟမ်ဘယ်နဲ့တော့ကုသိုလ်ဝေဝေယဝိစ္စတွေပျော်ပျော်ပါပါတိုက်တိုက်ဝန်းဝန်းစူးစူးညာညာနဲ့မလုပ်ကြပေဘူးလား ခက်နေပြီအပြည့်ခက်နေပြီနော်မလောက်ကြပါဘူးဆိုရင်လည်းခက်လောက်ကြပါတယ်ဆိုရင်လည်းနှစ်ဖက်သွားတာမေးကုန်မေးထတာဟုတ်တော့အဲ့တော့ကိုကဖြေမှပေါ့စေတနာကောင်းကောင်းတိုက်တိုက်ဝန်ဝန်ပြောပြောပါပါဝမ်းမန္တတာနဲ့ကုသိုလ်ဝေယဝိစ္စတွေဆောင်ရွက်ကြပါသည်ဖေယသို့တော်ဆူတော့မဆူညံညပါဖေယဟုတ်ဘူးလားအဲ့ဒါလို့ဆိုရင်တော့မပြေဘူးလား ပြေတော့ပြေပါသည်မှန်တော့မှန်ရဲ့လားဩမမမောက်ဘူးဖေရတယ်တခါတခါကြတော့ဇဂတန်နေကြားတယ်နော်ကောင်တာနောက်ကရော ကောင်တာရှိကရောအဲ့လိုဆိုတော့ကြက်တရီရှိရဲ့လားကြက်တရီမင်္ဂလာ မပွားဘူးဆိုလို့ရှိရင်တော့အမင်္ဂလာမပွားပေဘူးလားအဲ့တော့အမင်္ဂလာပွားခြင်းရင်တိတ်တိတ်နဲ့အတန်တိတ်အလုတ်ကြည့်အောင်လုပ်မဟုတ်လားဩတရားလည်းပဲရောက်သွား နော်တရားလည်းဒီရောက်သွားတယ်နော်ဆိုလိုတာကအဲ့ဒါလိုဒါနသီလဘာဝနာဝေယဝဆကုသိုလ်တွေပြုတဲ့ပုဂ္ဂိုလ်ဟာအတ္တတမ္မာပဏိတိမရှိရင်ပြုပါမလားအဟံမပြုဘူးမိမိကိုယ်ကိုအပြစ်ကင်းရာကုသိုလ်လုပ်ငန်းတွေမှာကိုရောစိတ်ပါထားနိုင်လို့သာလဲဒါနာလည်းပြုနိုင်တယ်သီလလည်းစောင့်တည်နိုင်တယ်ဘာဝနာလည်းပွားများအထုတ်ပြီးဝေယဝဆလည်းလုပ်နိုင်တယ်ဟုတ်တယ်မဟုတ်လား အဲ့ဒါလို့လှုပ်နိုင်အောင်ကလည်းပဲဒီလိုလှုပ်เสียဌာနရှိမှာပဲလှုပ်လို့ရတာပေါ့အမေရိကမှာဒီလှုပ်မျိုးလှုပ်လို့ရမလားအဲ့တော့အမေရိကလင်းနေနေတဲ့လူတွေဟာပฏิရူပဒေတာဟုတ်ကဲ့လားမဟုတ်ဘူးနော်ဘယ်မှာနေသူတွေမှပฏิရူပဒေတာလဲမြန်မာပြည်အတွင်းမှာနေအာလုံးတ attva တွေဟုတ်ကဲ့လားပฏิရူပဒေတာမှာနေရသလေဒါကြောင့်မို့အတ္တသမပဏိတိလည်း ဖြစ်သလေဒီတော့ပုပ်ဝိဇကတပုံညာဒါလဲပွားရသလေဟုတ်ကဲ့လားဒီလိုကိုကိုကိုနဲ့စိတ်ကိုအပြစ်ကင်းအောင်ကောင်းစွာထားဖို့ရာအတွက်ရှင်တော်မြတ်ဖရာရဲ့အဆုံးအမဒေသနာတော်တွေကညွှန်ကြားတဲ့အတွက်ညွှန်ကြားချက်တွေကိုလိုက်နာပြီးပြရတော့ဒီညွှန်ကြားချက်တွေလိုက်နာခွင့်ရတာဟာဗုဒ္ဓသာသနာထွန်းကားရာမြန်မာပြည်မှာနေလို့မဟုတ်လားဟုတ်ကဲ့လားဗုဒ္ဓသာသနာထွန်းကားရာပฏิရူပဒေတာဖြစ်တဲ့မြန်မာပြည်မှာနေတော့ အတ္တသမပဏိတိမိမိရဲ့ကိုယ်နဲ့စိတ်ကိုအပြစ်ကင်းတဲ့ကောင်းမှုကုသိုလ်လုပ်ငန်းတွေမှာထားနိုင်တယ်အပြစ်ကင်းတဲ့ကိုယ်မှုအပြစ်ကင်းတဲ့စိတ်အမှုကိုပဲပြုလုပ်ပြောဆိုကြံတွေးနိုင်တယ်ဒါကြောင့်မို့လို့ကောင်းမှုကုသိုလ်တွေပြုတော့ပုပ်ပေစာကတပုညတာမင်္ဂလာတခါတည်းမဖြစ်ပေဘူးလားတခါတည်းဖြစ်သွားသည်ဒါကြောင့်အရေးကြီးတာဟာဘယ်သူအရေးကြီးလုံးလဲဆိုတော့အခုဘဝပြောရမယ်ဆိုရင်အတ္တသမပဏိတိအရေးကြီးဆုံးဒီလိုမဟုတ်လား မိမိကိုယ်နဲ့စိတ်ကိုအပြစ်ကင်းတဲ့ကောင်းမှုကုသိုလ်လုပ်ငန်းတွေမှာထားနိုင်မှသာလျှင်ကောင်းမှုကုသိုလ်တွေပြုနိုင်မယ်မဟုတ်လားအဲ့လိုကောင်းမှုကုသိုလ်တွေပြုနိုင်မှသာလျှင်လာမဲ့လာမဲ့ဘဝတွေမှာကောင်းသောပฏิရူပဒေတာကောင်းဒေတာမြတ်မှနေနိုင်ရမှာမဟုတ်ပေဘူးလားပฏิရူပဒေတာကောင်းဒေတာမြတ်မှနေနိုင်မှကုသိုလ်ပွားဖို့ရာပညာပွားဖို့ရာကျမ်းမာရေးကြီးပွားကျမ်းမာရေးကောင်းဖို့ရာစီးပွားရေးဖြစ်ဖို့ရာဒေတာမှာ သာသနာလဲထွန်းကားတယ်ဆိုတဲ့အခါကျတော့ပညာရှိသူတော်ကောင်းတွေနဲ့မတွေ့နိုင်ဘူးလားအဲတွေ့နိုင်တော့ပညာရှိသူတော်ကောင်းစကားနာရကြားရတော့စာပေစကားဖတ်ပံများတော့ပါတဲ့စာပေစကားဖတ်ပံများတော့သာမယာပင်တိကြလိမ်မှာရှိရစွာဤဟုတ်သလားဖတ်ပံကြားလို့အကျဉ်းချင်းကြားလို့ရှိရင်အဲ့ဒါလို့ တိကြလိမ့်မှရှိရင်အခုလိုကြာကြာနာနာတရားနာပြီဆိုတော့ပိုးပြီးတိကြလိမ့်မှမှုမရှိပေဘူးလားအဲ့ဒါလိုတရားနာနိုင်တာသာသနာထွန်းကားရအရမဟုတ်မဟုတ်လားသာသနာထွန်းကားရအရမဟုတ်ဘူးဆိုလို့ရှိရင်နာနိုင်မှမလားဟောမဲ့ပြောမဲ့ပုဂ္ဂိုလ်ကတွေ့ပါမလားအဲ့ဒါလို့ဆိုလို့ရှိရင်ပန္တိတာသသေဝနာမင်္ဂလာလည်းမဖြစ်နိုင်တော့ဘူးเนาะဒါကြောင့်မလို့ရှေးကပညာရှိသူတော်ကောင်းများ ဒီမင်္ဂလာ၃ပါးနဲ့ပြည့်စုံအမြဲတမ်းကြိုးစားလေရှိတဲ့ရှေးကကုတ်ကုတ္တဝတီမြို့မှာမဟာကပ္ပိနာဆိုတဲ့ဘယင်ကြီးတစ်ပါးရှိတဲ့သူမိမယားကအနောဇာတဲ့မိမယားရောဘယင်ကြီးရောသူ့အမတ်တထောင်အမတ်ကတော်တထောင်ဟာစိတ်တူကိုမြတကယ်ကုသိုလ်ရေးလုံလပြုကြတဲ့ပုဂ္ဂိုလ်တွေတဲ့။ဘာကြောင့်တလောက်တော့သူတို့လုံလပြုကြတယ်လဲဆိုတော့ပုပ်ပေစကတပုံညတာမင်္ဂလာရှိခဲ့လို့တဲ့ ရှေးရှေးဘဝကကောင်းမှုကောင်းတာတွေပြုခဲ့လို့တဲ့